အခုဘုန်းကြီးကဒီတော်စုမြန်မာနိုင်ငံပြည်ရဝါဒဗုဒ္ဓဘာသာလောကမှာပေကြီး73သုတ်လို့ထင်ရှားကြော်ကြားတဲ့အပြစ်ကင်းအပယ်ကင်းကောင်းကျိုးရတဲ့ဗုဒ္ဓရှင်တို့တော်အတွက်ပရိတ်သုတ်တံတရားတော်များကိုရွတ်ဖတ် ဟောကြားပါမယ်ပရိတ်တရားဘုရားဟောတဲ့တပည့်စင်ဆက်ဟောမြတ်မှန်တဲ့ဟောနာကျင်ပွားဘေးများကင်းတဲ့ချမ်းသာကြောင်းဤကောင်းဖော်ဆောင်တဲ့ရွဟောသူဘက်အနတ္တရာမှန်ကန်တကြွန့်သည်စွမ်းလိမ္မာလက်မငယ်ညာပွားများမေတ္တာယောဂရှင်ဘေကင်းချမ်းသာမှာ ပင်သာနန္တရိမရှိနာသူနိယတမိတ်ချိနိယတဒိတ်ချိမရှိနာသူပယိတကုအာကိုယုံသူယောဂရှင်ဘေကင်းချမ်းသာယူယခုအခါနတ်များအပိတရားနာပြကြပါမယ်နမန္တာသက္ကဝါလေတုအတ္တရာကိသံတုဒေဝတာ ပတ္တမမုနိရာသတသုဏံတုတကမောကတံဓမ္မသဝနာကာလောအယံပါဒန္တာဓမ္မသဝနာကာလောအယံပါဒန္တာဓမ္မသဝနာကာလောအယံပါဒန္တာသမန္တာဤစัจ java လာတခွင်ပဝွင့်ခြင်းမှသကဝါလေသူစัจ java လာပေါင်းတိုက်တောင်းတို့၌ဒေဝတာနတ်မြမတို့သည် အတ္တရဤပယတရားဟောကြားရာဌာနသို့အကေသံတုလာရောက်ကြပါကုန်လောမုနိရာသာသာမုနိတို့ဘယံရှင်တော်မြတ်ဖရာဤတက္ကမောကတံနတ်ပြည်နိဗ္ဗာန်အကျိုးကိုပေးတတ်သောတတမံပယတရားတော်မြတ်ကိုတုဏံတုနာကြကြပါကုန်လောဗာတန္တဥနာမြတို့အယံဤချိန်ဒီက ဓမ္မသဝနာကာလောပရိတရားနာကြဖို့ရာအချိန်ကာပါပေသည်ယခုနမောတတ္တဘုရားရှိခိုးကိုရွတ်ဆိုပါမယ်နမောတတ္တဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တအရဟတောမြမလူဏ္ဍမြတ်ကိုယော အလူတော်မှအပူသောခံတိုက်သောသမ္မာသမ္ဗုဒ္ဓသာအမှန်တိုင်းသာဆရာမရှိတရားအလုံးစုံကိုကိုယ်တိုင်သိတော်မူထသောတသဗကဝါတော်ထုဘုံတော်6ဆုံးကုံမြသခင်ရှင်တော်မြတ်ဘုရားအားနမောယုတိမြတ်နိုးမညွတ်ကြွ၍ရှိခုကတော့ခြင်းသည်အတုစင်သစ်မသွေဖြစ်ပါစေတည်းယခုရသမားကလည်းနတ်မြတ်တရားများအား ယတရားနာဖိတ်ကြားတံဖြစ်ပါတယ်တစ်ဆက်တည်းရွတ်ပတ်သွားမှာပါေတန္တသန္တစိတ်တာတိတရဏတရဏဣဒ္ဓလောကံတရေဝဘုမဘုမသတေဝဂုဏကနာကနယာဝတာသဗ္ဗကလံဣတိအာယန္တုတေဝဝရကနကမယေမေရုရာဇေဝတံတောတံတောတံတောတဟေတုံ မုနိဝရဝတနံသောတုမကံတမကသဗ္ဗေသူစကဝါလေတုယခာတေဝါသပြမနောယံအမေဟိကတံပုံညာသဗ္ဗသမ္ပတိသာရကံသဗ္ဗေတံနုမောဒိတဝသမကသာသနေရတာပမာရရိတာဟွန်တုအရခာတုဝိသေသတောသာသနာတသာလောကသာဝုဒိဘဝတုသဗ္ဗတာသာသနံပိစာလောကင်းစာဒေဝရခန္တုသဗ္ဗတာတတေဟွန်တုဒုက္ခိတပေပရိဝါရေအတနော အနေကသမနာဟွန်တုသကပေညာတိပိရာဇာတော်ဝါသောရတော်ဝါမနုဿတော်ဝါအမနုဿတော်ဝါအဂိတော်ဝါဥဒကတော်ဝါပိတာဇာတော်ဝါခဏုကတော်ဝါကန္တကတော်ဝါနခတတော်ဝါသနမတရောဂတော်ဝါအာသဓမ္မတော်ဝါအတန်ဒိဋ္ဌိတော်ဝါအတပုရိသတော်ဝါသန္တဟတ္တိအတ္တမိကဂောနာကုက္ကုရဣဝေစီက မဏိတပ္ပဒီတိဣစ္ဆာတရိစ္ဆာသုကရမေန္တယက္ခရခသာတိနာနာဗျာတောဝနာနာရောဂတောဝနာနာဥပတဝတောဝအာရခံကနန္တုယခုရွတ်သမကမင်္ဂလာတုတ်ပိယတရားပါမွန်ကိုဥစွာရွတ်ဆိုပါမယ်ယမင်္ဂလံဓွာတတယိတိန်တိန်သုတတေဝကာ သုဒ္ဓနံနာရိကိသံတိအတ္တတေသင်္သမင်္ဂလံဒေတိတံဒေဝဒေဝိနသဗ္ဗပါပဝိနာသနံသဗ္ဗလောကာဟိတထာယမင်္ဂလံတမ္ပနာမဟေဟေဩသူတော်ကောင်းတို့သတေဝကာနတ်နှင့်တကဝသော လူတို့သည်ယမင်္ဂလံအကျင့်ကောင်းကျိုးချမ်းသာမင်္ဂလာကိုဗာရာသာယီ12နှစ်တို့ကာလပါလုံးစိန်တရင်သူကြံတွေးကြလေကုန်၏ သုထာဏံချမ်းသာခြင်းအကြောင်းကောင်းမြတ်သောတမင်္ဂလံထိုကောင်းကျိုးချမ်းသာမင်္ဂလာကိုနာဒီကေသန္တိအမိပိုင်ပိုင်မရနိုင်ကြပါကုန်ဒေဝဒေဝနာနတ်တို့တဲ့အများဆုံးဘုရားရှင်သည်သဗ္ဗပါပဝိနာသနံအလုံးစုံသော မကောင်းမှုတို့ကိုပယ်ဖြောက်တတ်သောအတ္တတိန်သင်္စ38ပါးလည်းဖြစ်သောယမင်္ဂလံအကျင့်ကောင်းကျိုးချမ်းသာမင်္ဂလာကိုသဗ္ဗလောကဤတထာယ အလုံးစုံသောတ attva ပေါင်း၏အကျိုးစီးပွားအလိုငှာဒေတိတံဟောတော်မူအပ်ပါပြီတမင်္ဂလံထို38ပြာမင်္ဂလာတရားတော်ကိုမယံငါတို့သည်ဗနာမမချွတ်မမအောင်ရွတ်ပွားကြပါကုန်သောတေယောမေတုတံဧကံသမယံဘဂဝါသာဝတ္တိယဝိရတိဒေတာဝနိအာနာတာပေနိကတအာရမေ အထာကောအညတရဒေဝတာအဘိကန္တယရတ္တိယအဘိကန္တဝနာကေဝလာကပ္ပံစေတဝနံဩဘာတိတဝါဇိနဘဂဝတေနုပသင်္ကမိဥပသင်္ကမိတဝါဘဂဝန္တံပိဝတိတဝါဧကမန္တံသာတိဧကမန္တံထိတာခောတာဒေဝတာဘဂဝန္တံဂါထာယဣဇဘာတိဘဝဒေဝမနုဿာသမင်္ဂလာနိအသိန္တယောအကင်္ဂမာနံသုဒ္ဓနံပြု၏မင်္ဂလမုဒ္ဓမံ အသေဝနာသပါဠနံပန္နိတာနိသသေဝနာပူဇာသပူဇာနေယနံဧတံမင်္ဂလမုဒ္ဓမံပတိရူပဒေသဝါသောဇပုပ္ပေသကတပုညတာအတ္တသမပနိတိသဧတံမင်္ဂလမုဒ္ဓမံဘာဝတေစင်္သသိပ္ပင်္သဝိနယောသသူတေခိတောသုဘာတိတာသယာဝါစာဧတံမင်္ဂလမုဒ္ဓမံမာတာပိတုဥပါဒါနံဗုဒ္ဓတာရတသင်္ဃဟော အနာကုလသကမန္တာဧတံမင်္ဂလမုဒ္ဓမံဒါနိသဓမ္မစရိယာသညတကနိသသင်္ဃဟောအနဝဇာနိကမ္မာနိဧတံမင်္ဂလမုဒ္ဓမံအာရတိဝရတိပါပါမေတ္တာပါဏာသသံယမောအပမဒောဇာဓမ္မေတုဧတံမင်္ဂလမုဒ္ဓမံခါရဟောသနိဝါဒောဇာတန်တုဋ္ဌိသကတေညုတာကာလင်ဓမ္မသဝနံဧတံမင်္ဂလမုဒ္ဓမံ ခန္တိသသောဝသတတာသမဏနိသတတနာကာလေနာဓမ္မတာကိစ္စာဧတံမင်္ဂလမုတ္တမတပုသဗြမသရိယံသအရိယသစ္စာနာတတနာနိဗ္ဗာနာသစ္စိကရိယာသဧတံမင်္ဂလမုတ္တမဖုဒ္ဓသလောကဓမ္မေဟိစိတ်တံယတနာကံပတိအာသောကံဝိရတံခေမံဧတမင်္ဂလမုတ္တမဧတာရိတာနိကတဝါနာသဗ္ဗဓမ္မပရာဇိတာ သဗ္ဗဓာသုထိန်ကိသံတိတံဒေတာမင်္ဂလမုဒ္ဓမံမင်္ဂလသုတ်တံနေတိတံယခုရွတ်ဆိုမှာကဇရဏတုတ်ပါအမုံကိုဥစွာရွတ်ဆိုပါမယ်ပဏိဒါနာတောပတ္ထာယတထာဂတသဓာသပါရမီယောဓာသဥပပါရမီယောဓာသပရမတ္ထပါရမီယောတိသမတိန္ဒပါရမီယောပင်စမဟာပရိစ္ဆာကေလောကဒသရိယံညာတတသရိယံ ဗုဒ္ဓရသရိယန္တိတိတ်သောသရိယယောပစ္စည်းမပဝေကဘောကံတေဇာတိံဘိနိကမနံပဒါနာသရိယံဘောဓိပန္နငေမာရဝိဇယသဗ္ဗညုတညာနာပတိဝေဒံဓမ္မစကပောတနံနဝလောကုတ္တရာဓမ္မေတိသဗ္ဗေပိမေဗုဒ္ဓဂုဏေအာဝဇတဝဝေသလိယတိတုပါကာရံတရေတုတိယမရတ္တေပရိဒံကရုံတောအာယတမအာနန္ဒထေရဝိယ ကာရုညသိတံဥပတဝိတဝါကောတိတတသသေတုသကဝါလေတုဒေဝတာယာတနာပတေကနာတိယင်္စဝေတာလိယပုရေရောဂမနုဿဒုဗ္ဗိခသံမုတံတိဝိတံဘယံဒိခိပမန္တရဓာပေတိပရိတံတံပနာမယေဟေဩသူတော်ကောင်းတို့ပဏိဒါနာတော်တိပင်္ဂရဖယားမြတ်ထံစုပန်ဒီမမထာယသပြု၍ တတကတသမြတ်စွာဘုရားဤသတ္တပါရမီယောဒါနသီလနိကမပညာဝိရိယခန္တီတတိသစ္စာဒိဋ္ဌံပါလယက်မေတ္တာဥပေက္ခအာဖြင့်ဆေပါသောပါရမီတော်တို့လိကသတ္တဥပပါရမီယောပါရမီဖြစ်ရာကွင်ကားမှမငဲ့ရပဲကြည်ဝအောင်ဖြညာဆေပါသောဥပပါရမီတော်တို့၎င်းသတ္တ ပရမတ္ထပါရမီယောပါရမီပြည့်စဉ်အသက်ပင်မြမငဲ့ငင်ပဲရဲရဲဖြစ်ခြင်းမြရဲရဲဖြစ်ခြင်းမြဆေပါသောပရမတ္ထပါရမီတော်တို့၎င်းဣတိဤသို့သမတိန်သာပါရမီယောအမြ30မြကျင်ပါရမီတော်တို့ကို၎င်းပိဿမာပရိသကိကိုအင်္ဂအလုံးမျက်လုံးဥစ္စာကြည်ရွာတိုင်းကသမယဟု ငါးပါးသောစွန်ကျင်ကြီးတို့ကို၎င်းလောကုတ္တလောကတ္တသရိယံတတ္တဝအများအကျိုးငှာပြင့်တော်မူခြင်း၎င်းညာတ္တသရိယံအသွေအမျိုးများအကျိုးငှာပြင့်တော်မူခြင်း၎င်းဗုဒ္ဓတ္တသရိယံဘုရားပြည့်ရန်အကျိုးငှာပြင့်တော်မူခြင်း၎င်းဣတိဤသို့တိတ်သောသုံးပါးကုန်သောသရိယာယောအကျင့်တို့ကို၎င်း သင်္စမပရိစ္ဆာကေပစ္စည်းမဘဝေဖျားဖြစ်မည်နောက်ဆုံးဘဝ၌ကပ္ပောကံတိမေတော်ဝမ်းတိုက်သက်ဆိုင်စံနေတန်တေယူတော်မူခြင်းကို၎င်းသာတိမ်ဖွာတော်မူခြင်း၎င်းအပိနေကမနမြတ်သောတောထွက်တော်မူခြင်းကို၎င်းပရဏသရိယံဒုက္ခရသရိယကျင့်တော်မူခြင်းကို၎င်း ဘောဓိပါလင်ကေဘောဓိပင်ကျေပလင်ပွေ၌မာရာဝိဇယံမငါးပါးအောင်တော်မူခြင်းကို၎င်းဓမ္မစကဘောတဏဓမ္မစကြာတရားဟောကြားတော်မူခြင်းကို၎င်းနဝမလေးပါးဖို့လေးပါးနိဗ္ဗာန်အပြင်ကိုးပါးကုန်သောလောကုတ္တရာဓမ္မေ လောကုတ္တရာတရားတော်တို့ကို၎င်းဣတိဤသို့သဗ္ဗေပိအလုံးစုံလည်းဖြစ်ကုန်သောဣမေဗုဒ္ဓကုနေဤမြတ်စွာဘုရားဤဂုဏ်တော်တို့ကို အဝဇတဝဆင်ញံတော်မူ၍ဝေသာလီယဝေသာလီပြီတိတုပါကာရံတရေတုတတိုင်းသုံးတကြာအယတု၌တိယမရတိညင်သုံးယံပလုံးပရိဒံယရဏတောပိအယအတာကိုကရုံတော်ပြုတော်မူသောအာယသမအာနန္ဒထေရဝိယအရှင်အာနန္ဒမထေကဲ့သို့ကာရုဏာစိတ်တံကရုဏာစိတ်ကိုဥပတပိတဝါဖြစ်စေကြကုန်၏ ခောတိတတသတေသူဂရေတသိန်းကုန်သောစကဝါလေသူစကြဝဠာတို့၌ဒီဝတ္တနတ်မြမာတို့သည်ယတအကျင်ယရဏသောပိတော်ဤအာနံတကူအာနာအချိန်အဝါကို ပတေကနံတိခံယူရကုန်၏ယံအကျင်ယရဏသောပိတော်သည်ဝေသာလီယဝေသာလီမြည်သောကုရေပြည်၌ဒောဂာမနုဿဒုပိခသံဗုဒ္ဓံယောဂာထူကြပြီလူများနှင့် အစာရှားခြင်းကြောင့်ဖြစ်ပေါ်လာသောဒီဝိတံသုံးပါးပြရှိသောဗယံစာဘေးကိုလည်းခိပ္ပံလျမြန်စွာအန္တရာဓာပေတိွဲပြောက်စေခဲ့လေပြီတံပရိဒံထိုရတနသောဘရိတ်ကိုမယံငါတို့သည်ဘနာမမချွတ်မမရအောင်ရွတ်ပွားကြပါကုန်သောညာနိတဘုဒ္ဓာနိသမာကတာနိ ဘုံမာနိဝါယာနိဝါအာတလိခေသဗ္ဗေဝဗုဒ္ဓသမနာဘဝန္တုအထောပိသကိတသုနန္တုပါတိတံသတ္တမဟိဗုဒ္ဓနိတမေတ္တသဗ္ဗေမေတ္တံကရောဓမာနုတိယပဇာယဒီဝါဇရတောဇာရန္တိယေပလေသတ္တမဟိနေရကတအပမတ္တာယံကေစီဝိတံဣဒဝဟုရံဝါသကေတုဝါယံရတနပဏိတံနာနောတမံအတ္တိတတဂတိနာဣဒံမိဗုဒ္ဓေရတနပဏိတံ ဟေတေနတစေနာသုဝတိဟောတုခယံဝိရာကအမတံပဏိတံယတိသကတကြမုနိသမဟိတောနတေနာဓမ္မေနသမတိကိဉ္စီဣဒံဝိဓမ္မေရတနပဏိတံဟေတေနတစေနာသုဝတိဟောတုဓမ္မုဒ္ဒသေတောပရိဝဏယေသူစေသမာရိမာနန္တရိကိညမာဟုသမာရိနာတေနသမောနဝေသတိဣဒံဝိဓမ္မေရတနပဏိတံဧတေနသစ္စေနာသောတိဟောတုရေပုဂ္ဂလံအတ္တတံပတ္ထာ သတ္တာရိယုဧတာနိယုဂာနိဝန္တိတေတကိနေယသုကတတသာဝကာဧတေတုဒိဏာနိမဗလာနိဣဒံပိတံခေရတနာပဏိတံဧတေနသစ္စေနာသုဟတိဟောတုယေတုပယုတ်ဓမ္မနသာတံလေနနေကာမိနောဂေါတမသာဒနာမိတေပတ္တိပတ္တာအမတံဝိကရှာလတ္တမုဒနေကုတိံဘုံသမာနာဣဒံပိသံဃေရတနာပဏိတံဧတေနသစ္စေနာသုဟတိဟောတု တတိနာကီလောပထွေသိတောတိယသတုပိဝါတေဟိအတံပကံပိယောတတုပမံတပ္ပရိတံဝဒါမိယောအရိယသစ္စာနှင့်အဝိဇ္ဇပတ္တိဟိတံပိသံဃေရတနာပဏိတံဧတေနသစ္စေနာသောတေဟောတုယေရိယသစ္စာနိဝိဘာဝယန္တိကံပိရပင်ညေနသုတေတိတာနိဂိသာပိသေဝန္တိဘုဒ္ဓမမတ္တာနတေဘဝံအတ္တမမာရိယန္တိဣဒံပိသံဃေရတနာပဏိတံဧတေနသစ္စေနာသောတေဟောတု သာဝတတတနာသမ္ပဒါယတရားသူဓမ္မစိတဘွန်တိသက္ကာယတတိဝိစီကိစီတင်္စသီလပတံဝါပိယဓာတိကိဉ္စီသတုဟပါယိဇဝိပမုတ်တော်သစ္စာပိဌာနာနိအပပကာတောဣဒာမိတံခေရတနာပဏိတံဣတေနသစ္စေနာသောတိဟောတုကိဉ္စာပိသောကမ္မကရောတိပါပကံကာယနာဝါစာဥဒ္ဒစေတသာဝါအဘဝသောတတပိဿာဒါယအဘဘာတာဒိဋ္ဌပတ္တဝုဒ္ဓ ဣဒံမိသံဃေရတနာပဏိတံဧတေနသစ္စေနာသုအတိဟောတုဝနဘကုံပိယထာဖုတ်တိတက်ကေဂိမာနမာတိပထမသမိန်ခေမေတတုပမဓမ္မဝရံအတေတယိနိဗ္ဗာနဂမိပရမဟိတာယဣဒံမိဗုဒ္ဓေရတနာပဏိတံဧတေနသစ္စေနာသုအတိဟောတုဝရောဝရညူရာသောဝရဟာရောဝရဟာရောအနုတ္တရောဓမ္မဝရံအတေတယိဣဒံပိဗုဒ္ဓေရတနာပဏိတံဧတေနသစ္စေနာသုအတိဟောတု ခိဏပုရဏနဝနတ္တိသမဝောဝိရတစိတ်တယတိကေဘဝသမေတေကိနာပိသာအဝိရုံနိသန္တာနိဗ္ဗာန်တိတိရယတယံပတိဘောနိဗ္ဗာန်တိတိရယတယံပတိဘောဣတံပိသံဃေရတနာပဏိတံဣတေနသစ္စေနာသုဝတိဟောတုဓာနိတဗုဒ္ဓာနိသဘာဂတာနိဗုမာနိဝယာနိဝအန္တလိကေတထာဂတံဒေဝမနုဿပုဇိတံဗုဒ္ဓံနမတ္တမသုဝတိဟောတုဓာနိတဗုဒ္ဓာနိသဘာဂတာနိ ဗမာနိဝါယာနိဝါအန္တလိခေတတကတံဒေဝမနုဿပုစိတံဓမ္မံသမသမသုတိဟောတုญาณิတဝုဒ္ဒာနိသဘာဂတာနိဗမာနိဝါယာနိဝါအန္တလိခေတတကတံဒေဝမနုဿပုစိတံသံဃာနမသမသုတိဟောတုယရဏသုတ်တံနိဋ္ဌိတံယခုယုသုမာကမေတ္တာသုပိတောပါအမွန်းကိုဥသွားယုဆိုပါမယ်ယသာနုတ္တရေယသာနုဘာဝတော် ယက္ခနိဝတတံတိဗေဒနာယင်ညိစေဝနုယုံသံတော်ရတ္တိဒီဝမတန္တိတော်သုခံသူပတိသုတ်တော်သာဘာပံကိစီနပတတိဒေဝမာတိကုဏုပေတံပရိဒံတံပနာမဟေဟေဩသူရောကောင်းတို့ယတပရိဒတာအကျင်မေတ္တာသောပရိတော်ဤအာနုဘာဝတော်အစွမ်းရှိန်သောအာနုဘောကြောင့်ယက္ခဏအများတို့သည်ဗေဒနာကြောင့်မဲ့ဖွယ်အာယုံမျိုးကို နေဝတာတင်တိမပြနိုင်ကြကုန်ယင်းဤစေဝါအကျင်မေတ္တာသို့ပိတော်၌သာလျင်ငါတိန်ဒီဝါမြင့်နေမပြအခါခတ်သိအတန်တိတော်ပြည့်ခြင်းမရှိပဲအနုယုံသံတော်ထတ်တလည်းလေသွဲမြဲအထုသောသူသည်ဒုက္ခံချမ်းချမ်းသာသာသူပတိအိစရာဤသုတ်တော်အိပ်ပြောသည်ရှိသောကိဉ္စီတုံ တကုသောပါပါသအိမ်မဲ့ဆိုကိုလည်းနတ်ပတ္တိမမြင်မဲ့ရာ မေဝမာရိကုဏုပေတံဤသို့စရှိသောအကျိုးကိုင်အာနိသင်းနှင့်ပြည့်စုံသောဝါချမ်းသာအိမ်တို့အိမ်မဲ့ဆိုကင်ချစ်ချင်းလူနာနတ်ဆောင်တလည်းလက်နဲ့စိတ်မီမရောက်ပြေခဲ့စိတ်လိကြည်စွာမျက်နာကြည်လင်းသေးလျင်မတွေ့သေသောအခါပြမရွာဟုမေတ္တာအကျိုး၁၁မျိုးနှင့်ပြည့်စုံသောတံပရိတံထိုမေတ္တာတို့ပရိတ်ကိုမယငါတို့သည်ဘနာမမချွတ်မမအောင် ရွတ်ပွားကြပါကုန်သောကရဏီယမတ္ထကုသလေနတန္တာသန္တံပဒံပိသမစ္စာသကောဥဇုဇသူဟုဇုဇသူဝသောသတ္တမုရုအနတိမာနိတန္တုတကောသသူပရောဇအပ္ပကိသောသသံလဟုကဥတိတန္တိန္တရိယောသနိပကောသအပ္ပကဘောကုလေသောအနန္တုကိတောနတ္တကုဋ္ဌမာသရေကိဉ္စီယေနဝဉ္ဇပရိဥပဝတေယောဒုက္ခိနောဝခေမိနောဟွန္တု သဗ္ဗသတ္တဘုံတုသုခိတတာယေကေတိပါဏဗုဒ္ဓတိတသဝါသာဝရဝနောဒေလာဒီဃဝါယေဝမန္တာမစ္စည်းမရတကအနုကထူလာဒိဋ္ဌဝါယေဝအရိဋ္ဌာယေဝဒုရေဝတန်တိအဝိဒုရေဘုဒ္ဓဝသံဝေတိဝသဗ္ဗသတ္တဘုံတုသုခိတတာနာပရောပရဏိကုဘေဒနာတိမင်းညေတကတ္တစိနာကိဉ္စီဓာရောတနာပတိကသင်ညနိညမညတဒုက္ခမေစေယ မာတာယတာနိယံဗုဒ္ဓမာယုတာဧကဗုဒ္ဓအမနုရကေဧဝံပိသဗ္ဗဗုဒေတုမာနတံဘာဝေအပရိမာဏမေတ္တံသသဗ္ဗလောကသမေမာနတံဘာဝေအပရိမာဏဗုဒ္ဓံဒောသတိရိယံသာအသမ္မာတံအဝိရာမသပတ္တံတိဋ္ဌံသရဏိသိဏောဝသယာနောယဝတတဝိတာမေတောဧတံတတိံအတိတ်တေယပြမမေတံဝိဟာရမိရမဟု ဒိဋ္ဌိသအနုပကမ္မသီလဝါတသရဏဓမ္မနောကာမေသူဝိနယကေတံနိုင်သာတုတ်ကပ္ပတေယကုဏရေတိမေတ္တာတုတ်တံနေတိတံယခုရွတ်ဆိုမှာကခန္ဓာတုတ်ပိတောပါအမွန်ကိုဥစွာရွတ်ဆိုပါမယ်သဗ္ဗတိဝိသာသာတိနံဒိဗ္ဗမန္တံကတံဝိယယာနာတိတိဝိတံခောရံသေတင်္သာပိပရိတယံ အာနာကိတမိသဗ္ဗဒသဗ္ဗဒသဗ္ဗပါဏိနာသဗ္ဗသောပိနိဝရေတိပြိဋ္ဌံတမ္မနာမဟေဟေဩသူတော်ကောင်းတို့ဒိဗ္ဗမန္တာကတံနမန္တနာစေဝတိသဗ္ဗသီဝိတသာတိနံသင်သောအစိတ်ရှိသော မွေမျိုးမန္တမြတို့ဤဘောရံပြင်းထန်လာသောဝိတံအစိတ်ကိုနာတိတိဝိယအရှင်းပြောက်ပြေပျက်စီးစေတကဲ့သို့တတ်ထာတို့အတူ ယံပရိဒံအကျင့်ခန္ဓာသို့ဖြစ်တော်သည်သဗ္ဗတာအလုံးစုံသော အာနာကိတံမိအာနာကိအတွင်၌သဗ္ဗပါဏိနံအလုံးစုံသောတတ္တဝါတို့၏ခောရံပြင်းထန်လာစွာသောဝိတံအစိတ်ကို၎င်းဒေတံအစိမ့်မှကျွင်းသောပရိသယံစာပိဘိယံမျိုးမျိုးကို၎င်းသဗ္ဗတာခါခတိသဗ္ဗသောပိအကျွင်းမတင်အကုန်ပင်နိဝရတိ မေတ္တာပေရှားနိုင်ပေတံပရိတံထိုခန္ဓာသောပေတော်ကိုမယံငါတို့သည်ဘဏမမချွတ်မမရအောင်အယောပွားကြပါကုန်သောခန္ဓာသောပရိတ်တော်ဖြစ်ပါတယ် ဝိရုပခေမေမေတ္တံမေတ္တံမေတ္တံဣရာပတေယိမေသဗ္ဗဗုဒ္ဓေမေမေတ္တံမေတ္တံကန္နာကောတမကေဟိသာအပါရကေမေမေတ္တံမေတ္တံသီပါရကေဟိမေသတုပရေမေမေတ္တံမေတ္တံဘုပတေမေမာမအပါရကောဟိန္တိမာမဟိန္တိတိပါရကော မာမသတုပရောဟိန္တိမာမဟိန္တိဘုပရောသဗ္ဗေတ္တသဗ္ဗေပါဏသဗ္ဗေဘုဒ္ဓသကေဝလာ ပပ္ပိပတ္တရာနိပတ္တံတုမာကိတိပပမာကမာအပမနောဗုဒ္ဓောအပမနောဓမ္မောအပမနောတံဃောပမနဝန္တာနိသရိတပါနိအိဝိတိကတတပတိဩနနာပိတရပုမူတိကကတမေရကကတံမေပရိတံပဋိကမန္တုဘုဒ္ဓာနိသောဟနမောဘဂဝါတော နမောတတနာသမ္မာသမ္ဗုဒ္ဓနာခန္ဓာသုတ်တံနေจิตံယခုရွတ်စွမ်းမာက မောရသို့ပရိပ္ပါ အမုံကိုဥစွာရွဆိုပါမယ်ဘုရင်တံဘောဓိသမ္မာရေနိဗ္ဗတံမောရယောနိယံဇိနတံဝိတာရကမ္မသတ္တဝနေသရာစိရတံဝါယမန္တပိနိဝသကေသူခဏိတောညမမန္တံတိအခါတံပရိတံတံပနာမယေဟေအိုသူတော်ကောင်းတို့ဘောဓိသမ္မာရေသဗ္ဗညုတဉာဏ်ရယံထောက်ကူပါရမီသောဥတို့ကိုဘုရင်တံဖြစ်ခြင်းစီးပူတော်မူသော မောရယောနိယဥဒောင်းမျိုး၌နိဗ္ဗာန်ဖြစ်တော်မူသောယေနပရိဒေနအကျင့်မောရသို့ပြေတော်ဖြင့်သံဝိဒါရကံကောင်းစွာပြုစည်းရင်အပ်သည့်အဆောင်ချက်ကာကွယ်မှုရှိသောမာသတံဘုရားအလောင်းရွှေဥဒောင်းမင်းကိုဝဏိစရာ90သောမုတ်ဆိုးတို့သည်စိရတံနှစ်ပေါင်း900ရှိမြကြအောင် ဝါရမန္တာပိဖန်မိဖို့ရာကြိုးစားကြပါကုန်တော်လဲဂန္ဒီတုံးလက်ရဖန်ယူခြင်းဟာနေဝသခင်သူ မတတ်နိုင်ကြကုန်သည်သာဒီဓမ္မမန္တန်တိဓမ္မမန္တန်သူမြတ်သောမန္တန်တော်ဟု၍အခါတောင်းရှင်တော်ဘုရားချစ်ကျူမြတ်ကြတော်မူအပ်သောတံပရိတံထိုမောရသောပရိတော်ကိုမယံငါတို့သည်ဗနာမမချွတ်မမအောင်ရွပွားကြပါကုန်သော ဥဒေတယံသကုမဧကရာဇာပရိသဝန္နောပရိပဘာသောတန်တန္တမသာမိရိသဝန္နံပရိပဘာသံပိဇာကုတ္တာဝိရေမှုတိဝဇံယေဗမာနာဝေတကုသဗ္ဗဓမ္မေတိမေနမောတေသမံပါလယံတုနမတုဗုဒ္ဓနာနမတုဗောဓိယာနမောဝိမု ddana နမောဝိမု ddhi ယာဣမံသောပရိဒံကတ္တဝမောရောစရတိဧဒနာအပေတယံသကုမဧကရာသာ ဟရိတဝန္နောပြိပဘာသော တန်တန်နမသာမိဟရိတဝန္နံပြိပဘာသာ သေဇာကုတ္တဝိရေမှုရတ္တေယေဗမနာဝေတကုသဗ္ဗဓမ္မေဒေမေနမောတေသမံပါလယံတုနမတုဗုဒ္ဓနာနမတုဘောဓိယနမောဝိမု ക്ത နာနမောဝိမု ക്തി ယဣမံသောပရိဒံကတဝါမောရောဝါသအမကပိမောရသုတ်တံနေจิตံယခုရွတ်သွမ်းမာက ဝတ္တသောပရိတ်တော်ပါ အမှုငိုဥသွားရသောဗမေဘူရင်တံဘောဓိတမ္မာရေနိဗ္ဗတံဝတ္တရာတိယံယတတေသိနာတာဝကေမာသတံဝိဝိတယိဟေဩသူတော်ကောင်းတို့ဘောဓိတမ္မာရေသဗ္ဗယုတဉာဏ်ရယံထောက်ကိုပါရမီသောက်တော်ကိုဘူရင်တံဖြစ်ခြင်းစီပူတော်မူသောဝတ္တသာတယံငုံမျိုး၌နိဗ္ဗာန်ဖြစ်တော်မူရသောမာတတံဘုရားအလောင်းငုံမင်းကိုယတပရိတ္တအကျဉ်ဝတ္တသို့ပြေတော်၏ ဒေသနာအသွမ်းအာနုဘောကြောင့်ဒါဝကိတော်မိသည်ဝိဝေသယိရှောင်းကွင်းဘူးလေပြီထေရတာသာရိပုတ္တသာလောကနာထေနာပါတိတံကပ္ပဒိုင်မာတေသံပရိဒံတမ္မနာမဟေဟေဩသူတော်ကောင်းတို့သာရိပုတ္တသာသာရိပုတ္တမြည်သောထေရသမတိအာလောကနာတိနာလောကသာတို့ဤအာဒကိုကိုရာမြတ်စွာဘုရားသည်အာတိတံဟောတော်မူအပ်သောကပ္ပဒိုင် တကဘာလုံးဆက်မပြတ်အရှိတည်သောသဘောရှိသောမဟာတေသံကြီးမားသောအစွမ်းအာနုဘောရှိသောတံပရိတံထိုဝတ္တသောဖိတော်ကိုမယံငါတို့သည်ဘဏမမချွမမာရအောင်ရွတ်ပွားကြပါကုန်သောအတ္တိလောကေသီလကုဏောသစ္ဆံသောဇယနုတ္တယသေနာသစ္စေနာကာဟမိသစ္စာကိရိယမုဒ္ဓမံ အာဝစ္စတဝါဓမ္မပလံပရိဒဝပပကေတိနေအပပကေတိနေသစ္စာပလမောတာယသစ္စာကိရိယာမကာသဟအာဝစ္စတဝါဓမ္မပလံပရိဒဝပပကေတိနေသစ္စာပလမောတာယသစ္စာကိရိယာမကာသဟ သန္တိပကအပါဒနာသန္တိပါဒအဝန္သနာမာတာပိဒါသနိခန္ဓာဇာတဝေဒပတိကမသာတိတိကတိမေဇမပစ္စလိတောတိခိဝိသေတိသောလသကရိတာနိဥဒကပတ္တဝယထာတိခိသစ္စေနာမေသမောနတိဧတာမေသစ္စာပါရမေဝတ္တသုတ်တံနေတိတံယခုရွတ်ဆိုမှာကတဇက်ကသောပိဋတော်ပါ အမွန်းကိုဥသွာရွတ်ဆိုပါမယ်ယာတာနုတ္တရေနာပိအန္တလိခေပိပါဏိနော ပဋိဌာမတိကိသန္တိဘူမိယဝိယသဗ္ဗတာသဗ္ဗပတ္တဝဇာလမယကသောရာတိသမ္ဘဝကန္နနာနာသမုဒ္ဒနာပရိတံတမ္မနာမဟေဟေဩသူတော်ကောင်းတို့ယတပရိတတအပြင်တစ်ဆက်ကသောပြိတော်ကိုအနုတရေနာပိအောင်းမေယုံမြဖြစ်တော်လဲပါဏိနာတတ္တဝါတို့သည်ပါဏိနောတတ္တဝါတို့သည်အန္တလေကေပိကောင်းကင်၌တော်လဲဘူမိယံဝိယမြေပေါ်၌ကဲ့သို့ ဗဗ္ဗထာခတ်သိမ်းသောခြင်းရာအပြင်ပဋိဋ္ဌိတံပဋိဋ္ဌံထောက်တရားကိုအတိကေသန္တိရရှိကြကုန်၏ယက္ခသောရာတိတံဘဝဘီလူခိုသူစသည်တို့ကြောင့်ဖြစ်ပေါ်လာသောပပ္ပပတ္တဝဇာလမဘေးရန်ကပင်းပိုက်ခွန်တွင်မှ မုတ်တာနံလွတ်မြောက်ကြရာသူတို့၏ကဏနာသအရေတွက်သည်လည်းနမရှိတော့ပါပေ။ တံပရိတံထိုတဇက်ကသို့ပရိတော်ကိုမယံငါတို့သည်ပနာမမချွတ်မမအောင်ရွတ်ပွားကြပါကုန်သောဧဝမေတုတံဧကံသမယံဘဂဝါသာဝတိယံဝေဟရတိဒေတာဝနိအနာတပိဏိကတအာရမေတတရာခောဘဂဝါဘိက္ခုအာမန္တေတိဘိကဝောတိဗရန္တေတိတေဘိက္ခုဘဂဝါတောသစ္စာသောသော ဘဂဝါဣတတဝောသာဘုဒ္ဓဗုဗ္ဗံဘိကဝေဒေဝသုရသင်္ဃမောသမုပတုလောဟောတိအတာခောဘိကဝေဒေဝသုရသင်္ဃမောသမုပတုလောဟောတိသတိပါရိတာဒေဝနာအထာခောဘေကဝေသက်ကောဒေဝနာမိန်တော်တာဝတိန်တိအာမန္တေတိသတိမာရိတာဒေဝနာသင်္ဃမကဒါနာဥပ္ပစေယ ဘယံဝါသံမိတတံဝါလောမသောဝါမမေဝတသမိန်သမယေတဇကံဩလောကေယထမမယဟောတဇကံဩလောကေယတံယံဝိတတိဘယံဝါသံမိတတံဝါလောမဟံသောဝါသောပယိယတတိနောစေမေတဇကံဩလောကေယထအထပဇာပတိတတေဝရသတာတဇကံဩလောကေယထပဇာပတိတယေဟောတေဝရသတာတဇကံဩလောကေယတံယံဝိတတိဘယံဝါသံမိတတံဝါလောမဟံသောဝါ သောပယေတတိနောစေပတာပတိတာဒေဝရတသာတဇကံဥလောကယထာအထဝရုဏတဒေဝရတသာတဇကံဥလောကယထာဝရုဏတယောဒေဝရတသာတဇကံဥလောကယတံယံမွေတတိဘယဝါသံမိတတံဝါလောမသောဝါသောပယေတတိနောစေဝရုဏတဒေဝရတသာတဇကံဥလောကယထာအထဤတာနတဒေဝရတသာတဇကံဥလောကယထာဤတာနတယောဒေဝရတသာတဇကံဥလောကယတံ ညံမွေသတိဘယဝါသံမိတတံဝါလောမသောဝါသောပယိယိသတိတိတံကောပနာဘေကဝေသက္ကတဝါဒေဝနာမိန္ဒတာတဇကံဩလောကယတံသဇာပတိတဝါဒေဝရတတာတဇကံဩလောကယတံဝရုဏတဝါဒေဝရတတာတဇကံဩလောကယတံဣဒာနတဝါဒေဝရတတာတဇကံဩလောကယတံယံဘွေတတိဘယဝါသံမိတတံဝါလောမဟံသောဝါ ဘောပယေယေတာပိနောပိပယေတာတံခိတဟေတုသကောဤဘိခဝေဒေဝနာမိန်တော်အဝိဒါရာကောအဝိဒါသောတောအဝိဒါမောဟောဘီရုသံပိဥဒ္ဓရာတိပလာယိတိအင်းသာကောဘိကဝေဧဝဝတာမိသတိတုမကံဘိကဝေအရိညကတာနံဝရုက္ခမူလကတာနံဝသုံညာကာရကတာနံဝဥပ္ပစေယဘယဝသံပိတတံဝလောမဟံသောဝမမေဝတသမေသမယေ အနုတ္တရိယထဣတိပိသောဘဂဝါအရဟံသမ္မာသမ္ဗုဒ္ဓောဝိဇာသရဏသမ္ပန္နောဒုက္ကတောလောကဝေတုအနုတ္တရောပုရိသဓမ္မသာရတိတတ္တဒေဝမနုဿာနာဗုဒ္ဓောဘဂဝါတိမမယောဘဂဝေအနုတ္တရတံယံဘွေတတိဘယဝါသံမိတတံဝါလောမဘဝသောပိယေတတိနောစေမနုတ္တရိယာထအထဓမ္မံနုတ္တရိယာထသက္ကတောဘဂဝတာဓမ္မောတန္တေတိကောအာကာလိကော အိပါတိကောဩပနေကောပေသတံဝိရိတဘောဝေညုဟိတိဓမ္မယောဘိကဝေနုတ္တရတံယံမွေးတတိဘယံဝါသံမိတတံဝါလောမသောဝါသောပယေယတတိနောစေဓမ္မနုတ္တရေဟာတဓသံဃာနုတ္တရေဟာတသုပတိပန္နောဘဂဝတောသဝကသံဃောဥသောပတိပန္နောဘဂဝတောသဝကသံဃောညာယပတိပန္နောဘဂဝတောသဝကသံဃောသာမိစေပတိပန္နောဘဂဝတောသဝကသံဃောတတိတံသတ္တာရိပုရိသယုဂာနိ အတ္တပုရိသပုဂ္ဂလာဧတဘဂဝါတောသဝကသံဃောအာဟုနေယောပဟုနေယောဒဂိနေယောအန္တလိကရဏီယောအနုတ္တရံပုညကတံလောကတာတိသံဃာယောဘိကဝေအနုတ္တရတံဇံမွေးတိဘေယဝါသမိတတဝါလောမသောဝါသောပယိယိတတိတံကိစ္စဟေတုတထာဂတောဣဘေကဝေအရံသမ္မာသမုဒ္ဒောဝိတရာကောဝိတဒောသောဝိတမောအပိရုအာသမိနုတ္တရာတိအပလာယိတိ ဣဒမောဇဘဂဝါဣဒဝဒဝနာတုကတောအထာပရံဧတဒောသသတ္ထာအရိညေဒုက္ခမူလေဝသုံညာကားရေဝဘေကောအနုတရေတသမုဒ္ဒံဗယံတုမကနောတိယနောတိဗုဒ္ဓံတရေယထလောကသထန္တရာရဗံအထဓမ္မံတရေယထနေယာနိကံတုတေတိတံနောတိဓမ္မံတရေယထနေယာနိကံတုတေတိတံအထသံဃံတရေယထပုညကေတံနုတရံဧဝံဗုဒ္ဓံတရံတာနံဓမ္မံသံဃေသဘေကော ဘယံဝါသမိတတဝါလောမသောဝါဘယံဝါသမိတတဝါလောမဟံသောနဟေတတိသဇကသုတ်တံနိဋ္ဌိတံယခုရွတ်ဆိုမှာကအာတာနာတိယသုတ်ပရိတ်တော်ပါအမွန်ကိုဥစွာရွတ်ဆိုပါမယ်အပဒနေနာတတသာသနေသာရုသမတေအမနုတေစန္တေတဒါကိဗိဒကာရိပိပရိသနာသတ္တနံအိန္ဒာယသဂုတ်တိယ ယန္တေတေတိမဝီရောပရိတံတံပနာမဟေဟေဩသူတော်ကောင်းတို့နာထသမြတ်စွာဘုရား၏သာဓုတမတေအကောင်းအမြတ်ဟုသမုတ်အပ်သောသာရဏေဘုရားရှင်သာသနာတော်၌အပဒနေမကြီးညိုကြကုန်သောတန်တေဤကြံတန်ကုန်သောတရာကကသိကိပိသကာရိတိမကောင်းမှုကိုပြုလေရှိကုန်သောအမနုသိဘီလူတို့သည်သတ္တတန်၄ပါးကုန်သော ပရိသနံပရိသတ်တို့ကိုအဟိန္တာယသမကျင်းစေခြင်းငါ၎င်းဂုတ်တိယသကာကွယ်စောင့်ရှောက်ခြင်းငါ၎င်းမာဝီရောဝီရိယကြီးမားမြတ်စွာဘုရားသည်ယံပရိဒံအကျဉ်အာတာနာတိယသို့ပရိတော်ကိုဒေတိတိဟောတော်မူပြီးတံပရိဒံထိုအာတာနာတိယသို့ပရိတော်ကိုမယံငါတို့သည်ဗနာမမချွတ်မမာရအောင်ရွပွားကြပါကုန်သော ဝိပသိတသာနမတုသက္ကုမန္တသသိရိမတောတိကိတပိသနမတုသဗ္ဗဗုဒ္ဓနုကံပိနောဝတ္တဗုဒ္ဓသနမတုနာတကသတပတိနော နမတုကကုတန္တသမာရသေနမတ်တိနောကောနာကမနသနမတုပြမနသဝုတိမတောကတပန္တသနမတုဝိပမုဒ္ဒသသဗ္ဗတိအင်္ဂိရတသနမတုတကြဗုဒ္ဓသသိရိမတောယောဣမံဓမ္မံတေသေတိသဗ္ဗဒုက္ခဘနုရဏေသဗ္ဗိနေဗုဒ္ဓလောကေယဓာဗုဒ္ဓဝိပတိသော ဒေသနာပိသုနာထမန္တာဝိဒသာရတာဟိတံဒေဝမနုဿာနယန္နမသန္တိခောဓမ္မဝိဇာသရဏသမ္ပန္နမဟန္တံဝိဒသာရတံဣတိစိဉ္စိသတမ္မုဒ္ဒနေကတရကောတိယောသဗ္ဗေဗုဒ္ဓသမသမသဗ္ဗေဗုဒ္ဓမေတိကာသဗ္ဗေတတပလူပေတဝေသာရိစေဥပါကတာသဗ္ဗေတေပတိသနန္တိအာသဗံဌာနမုဒ္ဓမံတိယနာရဏတံတေတိပရိသသဝိသာရတာဓမ္မစကံပဝတ္တနိလောကေအပတိဝတ္တယံ ဥပေတာဗုဒ္ဓဓမ္မေ အတာရတာယနာယကဗတ္တင်တာလက္ခဏုပေတာပိတာနုပသနာတရာဗျာမပပယသူသဗ္ဗသဗ္ဗေတေမုနိကုံသရာဗုဒ္ဓသဗ္ဗညုနောဧတေသဗ္ဗေခိဏသဝါဒိနာမဟာပပမာတေသမဟာပညာမဖလာမဟာကာရုဏိကာတိရာသဗ္ဗေသနာဒုက္ခဝါဒီပါနာတာပိဋ္ဌာသာတာနာလိနာတာပါဏိနံဂတိဗန္ဓုမေတ္တာသာတရဏာသာဣတေတိနောသတ္တဝကသာလောကသာသဗ္ဗေဣတိပရာယနာ ဒေတာတိရာသာပါတေဝန္တာမိပုရိသုတ်တမေဝတ္တသမနတာဇေဝဝန္တာမိတေတထာကတေတယနေယတနေဒါနေကမနေသာပိသကရာသရာသူကိနာရကံတုဗုဒ္ဓတန်တိကရာတုဟောဒိတုရကိတောတန်တောမုတ်တောသဗ္ဗဗေဟိသာသဗ္ဗရောဂဝိနိမုတ်တောသဗ္ဗသန္တာပဝစီတောသဗ္ဗဝေရမတိကံတောနေဘုဒ္ဓသတုမဝါတေတံသစ္စေနာတိလေနာခန္တိမတပလေနာသာတေပိအမေနုရကံတုအာရောဂေနာဒုက္ခေနာသာ ပုရတိမသမိန်တိတာပါကေတန်တိဘူတာမိတိကာတေပိအမေနုရကံနုအာရောကေနာသုကေနာသာဒဂိနသမိန်တိတာပါကေတန်တိဒေဝမိတိကာတေပိအမေနုရကံနုအာရောကေနာသုကေနာသာပစ္စည်းမသမိန်တိတာပါကေတန်တိနာဂမိတိကာတေပိအမေနုရကံနုအာရောကေနာသုကေနာသာဥတ္တရသမိန်တိတာပါကေတန်တိယကမိတိကာတေပိအမေနုရကံနုအာရောကေနာသုကေနာသာပုရတိမေနာတတရတောတကိနေနာဝိရုံလကော ပိစိမေနာဝိရုပခောခုဝေရောဥတ္တရာတိတံသတ္တရောတိမာရာသာလောကပါလာယတတိနောတေပိအမေနုရခန္တုအာရောဂေနာဒုက္ခေနသာအာကာသတ္တသဗုမတ္တဒေဝနာဂမိတိကာတေပိအမေနုရခန္တုအာရောဂေနာဒုက္ခေနသာဣတိမန္တောသယေဒေဝဝတန္တဣဒသာရနေတေပိအမေနုရကန္တုအာရောဂေနာဒုက္ခေနသာသဗ္ဗိတယောဝိဝေတန္တုသောကောရောကောဝိနာတတုမတေဘွန်တွန်တရာယတုကိတိကာယောကောဝါ အဘိဝရဏဒီလိတ္တနိစ္စဥဒ္ဒပစာရင်တော့သတ္တရောဓမ္မဝဒန္တိအာယုဝနောဒုက္ခမလံအာတာနာတိယသုတ်တံနေတိတံယခုရွတ်ဆိုမှာကအင်ကုလိမာလတို့ပြိတော်ပါအမွန်းကိုဥစွာရွတ်ဆိုပါမယ်ပရိတံယံပဏန္တတနိသိဏဌာနတော်ဝနာဥဒကံပိဝနာတေတိသဗ္ဗဘေဝပရိတယံဟေဩသူတော်ကောင်းတို့ယံပရိတံအကျင့်အင်ကုလိမာလတို့ပြိတော်ကို ဗန္ဒတတရွတ်ဆိုသောပုဂ္ဂိုလ်၏နိသိဏဒါနာတော်ဝနနေယထိုင်းကုန်ကိုဆေးကြောကြောင့်ဖြစ်သောဥဒကံပိရေးသောမှလည်းသဗ္ဗမေဝအလုံးစုံသားလျင်ဖြစ်သောပြိတ္တယံဘေးရန်ကိုဝိနာတိတိကင်းပြောက်စေနိုင်၏ဒုတိနာကဗ္ဗဝဒနာယင်စသာတိတိတေကနေထေရတင်ကုရီမာလတာလောကနာတေနပါတိတံကပ္ပတိုင်မာတေတံပြိတ္တံတံပနာမဟေဟေဩသူတော်ကောင်းတို့ယံပြိတ္တံ အကျင်အင်္ဂုလိမာလသို့ဖိတော်သည် တင်ခဏိပရိယောစဉ်ဒုက္ခနာ၌ပင်သုတိနာချမ်းချမ်းသာသာဖြင့်ကဗ္ဗဟုဒါနကိုမထမွေးပွားရခြင်းကိုလည်းသာတိတိပြည့်စေနိုင်၏အင်္ဂုလိမာလသာအင်္ဂုလိမာလမည်သောထေရတာမထေအားလောကနာတေနမြတ်စွာဘုရားသည်အာတိတံဟောတော်မူအပ်သော ကပ္ပတာယိတကဘာလုံးတည်တည်အတ္တိတည်တတ်သောသဘာဝရှိသော မာတိတံကြီးမားသောအသွမ်းရှိသောတံပရိတံတို့အင်ကုလိမာလာတို့ပြိတော်ကိုမယငါတို့သည်ဗနာမမချွမမရအောင်ရွပွားကြပါကုန်သောရတောအပကိနေရိယာယသာတိဟာသာတော်နာဘိသာနာဘိသင်္စိတ်ပါဏံဒီဝိတာဝရောပိတာတိနာတိစေနာတုတိတေဟောတုတုတိကပသာအင်္ဂုလိမာလသုတ်တံနေတိတံယခုရွတ်ဆိုမှာကတော့ဘုဇင်္ဂသုတ်ပရိတ်တော်ပါ အမွန်းကိုဥသွားရဆိုပါမယ်တန်တာရေတန်တရန္တနံသဗ္ဗဒုက္ခဝိနာသနေတတတမေဇာပုဇင်ကေမာရသေနာပမတနေဘုဒ္ဓိတဝါယေစီမေတတတိဘဝမုဒ္ဒဂုတ္တမအသာတိမသရာပြတဲ့အမတန်နိဗ္ဗာန်ကတာဧဝမာရိကုနုပေတံနေကကုဏတငငါဩတရင်ဇအိမမန္တံပုဇင်ကင်ဇပနာမဟေဟေဩသူတော်ကောင်းတို့တန်တာရေတန်တရာ၌တန်တရန္တနာကျင်းလိကြကုန်သောတတ္တဝါတို့ဤသဗ္ဗဒုက္ခဝိနာသနေ ဒုက္ခခတ်သိမ်းတို့ကို ပြောင်းငိမ့်စေတတ်ကုန်သောမာရာတေနာပမတနေမန်စစ်သည်အသင်းအပင်တို့ကိုနှိမ်နှင်းဖြည့်စေတတ်ကုန်သောဘုဇင်ကေဘုဇင်မြေကုန်သောတတ္တခုနပကုန်သောယေတံမေခြင်းတရားတို့ကိုဘုစိတ်တော်အသိကြကုန်သောကြောင့်ဥဒ္ဓမမြတ်ကုန်သောဣမေတတ္တဤပုဂ္ဂိုလ်တို့သည်တိဘဝဘဝသုံးပါးမှာမௌတကလွတ်မြောက်ကြကုန်သည်ဖြစ်၍ အသာတိံပဋိတန်တင်နေခြင်းမရှိသောအရတံအရတံအိုခြင်းမရှိသောအပြတိံနာခြင်းမရှိသောနိဗ္ဗယံဘေးမရှိသောနိဗ္ဗာန်နိဗ္ဗာန်သို့ကတာရောက်ကြကုန်ပြီဧဝမာရိကုဏုပေတံဤသို့စရသောအကျိုးကုန်ရင်အာနိသင်နှင့်ပြည့်စုံသောအနေကကုဏသင်္ကံဂုံပေါင်းများစွာသိယူရဖြစ်သောဩဒရင်သာယောဂပျောက်ကင်းရေးဝယ်စေတပွဲလည်းဖြစ်သောမန္တင်စအန္တရေကင်းရေးဝယ် မန္တန်သက်ဖွဲ့လည်းဖြစ်သောဣမံဘုသင်္ကံဤဘုသင်္ကသို့ခရိတ်ကိုမယံငါတို့သည်ပဏာမမချွတ်မမာရအောင်ရောပွားကြပါကုန်သောဘုသင်္ကောတတိသင်္ကသောဓမ္မနံဝိဇယောတတ္ထာဝိရိယံပိဋိပတ္တိဘုသင်္ကသတရာပရေသမာဓုပိကဘုသင်္ကသတ္တိတေသဗ္ဗဒသိနာမုဏိနာသမတက္ကတာဘာဝိတာပုလိကတာသံဝတ္တဏိဘေညာယနိဗ္ဗာနာယသဘောရိယ ဒေတေနာသစ္စာဝစေနာ သုတိတေဟောတုတပရာဧကသမေသမေနာတောမောကလာနိသကတဗံကိလာနေဒုက္ခိတေတေတဝါပုဇင်ငေတတတေလေတေဇတံပိဏံတေတဝါရောဂမုစေတုတေငနေဧတေနာသစ္စာဝစေနာသုတိတေဟောတုတပရာဧကဒဓမ္မရာသပိဂေလင်းညင်နာပိပိလိတောသုံဏတေရဏတံယေဝဗနာပိတဝနာသာဒရာသမောရိတဝနာအာဘာရတမ္မဟုဒါတိဌာနသောဧတေနာသစ္စာဝစေနာသုတိတေဟောတုတပရာ ဗိန္ဒဒေသအာဘာရဒေနာနာပိမေတိနာမေဃတာကိလေသာဝပတ္တာနုပတိဓမ္မတာဧတေနသစ္စာဝစေနသုတိတေဟောတုသဗ္ဗရာဘုဇင်္ဂသုတ်တံနေတိတံယခုရွတ်ဆိုမာကပုပ္ပါဏတုပေတော်ပါယန္တောနိမိတံဝမင်္ဂလင်းစရောသမနာဘောတကုဏတသာတော်ဘာပကောဒုတုပိနံအာကန္တံဗုဒ္ဓ ानु ဘာဝေနာဝိနာလမေန္တုယန္တောနိမိတံဝမင်္ဂလင်းစရောသမနာဘောတကုဏတသာတော် ပါပေကောဒုတုပိနံအကန္တံဓမ္မာနုဘာဝေနာဝိနာသမေနုဒံတုန်နိမိတံဝမင်္ဂလင်္စယောသမနာဘောတကုဏသသတောပါပေကောဒုတုပိနံအကန္တံသံဃာနုဘာဝေနာဝိနာသမေနုဒုက္ခပတ္တသာနိဒုက္ခဘယပတ္တသနိဗ္ဗယသောကပတ္တသနေသောကဟွန္တုတပေပိပါဏိနောဣန္ဒဝတ္တအမေဟိသဗ္ဗတံပုညသဗ္ဗတံသဗ္ဗေဒေဝအနုမောတံတုသဗ္ဗသမ္ပတိတတိယဒါနတရံတုတတယသီလံရက္ခံတုသဗ္ဗတာ ဘာဝနာပိရတာဝန္တုကိသန္တုဒေဝတာကတာပဗေဗုဒ္ဓပလပတ္တပိစေကနိသယမလံအရန္တာနိသဒေသနာရကံဗန္ဒမိသဘသောယံကိဉ္စီဝိတံဣဒဝဟုရံဝါသက္ကေတဝယံရတနပဏိတံနာနောတမံအတ္တိတတကတိနာဣဒံမိဗုဒ္ဓေရတနပဏိတံဧတေနာသေနာသုတိဟောတုယံကိဉ္စီဝိတံဣဒဝဟုရံဝါသက္ကေတဝယံရတနပဏိတံနာနောတမံအတ္တိတတကတိနာဣဒံမိဓမ္မေရတနပဏိတံဧတေနာသေနာသုတိဟောတု ယံကိဉ္စီဝိတ္တဟိတဝါဟုရံဝါသက္ကေတုဝါယရဏနာပဏိတံနာနောတမံအတ္တိတတကတိနာဣဒံမိသံဃေရတနာမဏိတံဣတေနသစ္စေနာသုတိဟောတုဘဝတုတဗ္ဗမင်္ဂလံရကဏုတဗ္ဗဒေဝတာသဗ္ဗဗုဒ္ဓ ानु ဘာဝေနသရာတုဖြေပေါ်နုတေဘဝတုတဗ္ဗမင်္ဂလံရကဏုတဗ္ဗဒေဝတာသဗ္ဗဓမ္မာနုဘာဝေနသရာတုဖြေပေါ်နုတေဘဝတုတဗ္ဗမင်္ဂလံရကဏုတဗ္ဗဒေဝတာသဗ္ဗသံဃာနုဘာဝေနသရာတုဖြေပေါ်နုတေမဟာကာရုဏိကောနာတောဣတာယသဗ္ဗပါဏိနာ ဘုရတဝါပါရမေသဗ္ဗာပါတောတံဘောတိမုဒ္ဓမံဧတေနသစ္စာဝစေနာသုတိတေဟောတုသဗ္ဗရာဇေယံတော်ဘောရိယာမူလေတကြနာနာနိဝဒနောဧဝမေဝဇေဟောတုဇေယတုဇေယမင်္ဂလေအပရာဇိတပါလင်ကေတိတေပုရိပုဂ္ဂလေအပိတေကေသဗ္ဗဗုဒ္ဓနာဧကပတ္တောမောတတိသူနကတံသူမင်္ဂလံသောဘဗတံသူဟုတ်တိတံဒုက္ကနောသမုဟောတာသူဧတံဗမသာရိတုရဂိဏကာယကမ္မဝါသာကမ္မပတကိဏရဂိဏမနောကမ္မမတိတိတေပတကိနေ ဇဂိနာနိကတ္တဝနာလဗံတတ္တေပဋ္ဌကိနေတရားတလတာဒုက္ခိတာဝိရုံလာဗုဒ္ဓသာရနေအာရောကဒုက္ခိတာဟောတာသတ္တပိညာတိပိပုဗ္ဗာနသုတ်တံနေတိတံပရိဒါပါဠိနေတိတာသာဓုသာဓုသာဓုယံတော်နိမိတ်တံဝမင်္ဂလင်္စ ယောသာနာဘောတကုဏတသာတော်ပါပက်ဘောဒုတုပိနာအကန္တံဗုဒ္ဓ ानु ဘာဝေနာဝိနာသမေတုဓမ္မ ानु ဘာဝေနာဝိနာသမေတုသံဃာ ानु ဘာဝေနာဝိနာသမေတုယံဒုံနိမိတ်တင်သာအကျင်မကောင်းသောနိမိတ်တိ၎င်းယံဝမင်္ဂလင်သာအကျင်အမင်္ဂလာတိတိကောင်းသကုဏတငယ်ဆို၏အမနာပါနှစ်သက်ပွဲမရှိသောယောသဒောသအကျင်တန်တိတိကောင်းယောပါပကဟောသအကျင်ပါပဇိုဇိုတိ၎င်း အကန္တနှစ်လိုပဲမရှိသောယံတုံနိမိတ်နိသာယံဒုတုပိနိသာအကျင်မကောင်းသောအိမဲ့ဆိုသည်လေခါတန်တိရှိကုန်၏အေတေဒုံနိမိတ်တာတယောထိုမကောင်းသော နမိတ်သာတိတို့သည်ဗုဒ္ဓ ानु ဘာဝေနဘုရားမြတ်တို့၏အာနုဘောကြောင့်ဓမ္မ ानु ဘာဝေနတရားမြတ်တို့၏အာနုဘောကြောင့်သံဃာ ानु ဘာဝေနသံဃာတော်တို့၏အာနုဘောကြောင့်ဝိနာတံအလင်းမယောက်ကင်းပြောက်ခြင်းသို့အင်တု ရောက်ကြပါစေကုန်တည်းသာဓုသာဓုသာဓုဧတိနာသစ္စာဝစေနာဧတုအစစ်မှန်မြတ်ဘုရား၏သူကြသောပရိတော်တို့၏တကုတ်တိန်သောအာနုဘောကြောင့်မကံသောသစ္စာစကားကိုဆိုရသောကြောင့်ဧတုံမကံသင်ပိတရားနာပိတာအပေါင်းသူတော်ကောင်းတို့၏ ။အစ္ဆတိကဘာရေသူကိုတွင်ကိုဘဌာနတတ်တွင်ထဲဝင်ခြင်းတို့၌တပ်ပန္တရာယအလုံးစုံသောယံဆွေယံကြောင့်အမောင်ဘယောကရှိသည်များတို့သည်ဝိနာတန်တုပိန်ပြရွက်ဝေပြမရေမတင်လျှော့ကွာကြတကဲ့သို့ကင်းစင်ကားတကိုးဝေလျက်ချမ်းသာမှုစွေကြပါစေသောသာဓုသာဓု သာဓု